ဒုတိယပိုင်းတရားတော်သစ္စာဆိုပြီးမေတ္တာပို့အောင်ယေတမဟေတုပဘဝတေတံဟေတုံတထာဂတော အာဟတေတင်္စာယောနိရောဓေဧဝံဝါဒီမဟာတမနော ဧတေနာတစ္ဆဝဇိနဒုက္ခိတာဟွန်တုပါဏိနောယေဓမ္မအကျင့်ယုံနံဓမ္မသင်္ခါရတရားတို့သည်အကျင့်ဒုက္ခသစ္စာတရားတို့သည်ဧတုပ္ပဘဝအဝိဇ္ဇာတဏအယင်ခံတဲ့သမုဒိယသစ္စာဒီတာလျင်မွန်ဆရှိကုန်၏တေတံထိုဒုက္ခသစ္စာသမုဒိယသစ္စာတို့၏ ဟေတုံစချုပ်ရာချုပ်ကြောင်းအကျဉ်းကောင်းဖြစ်တဲ့မက်ကသစ္စာတရားကိုလည်းပဲတထာဂတောငါတို့ဆရာမြတ်စွာဘုရားသည်အာဟဟောကြားတော်မူပါ၏တေတံတို့ဒုက္ခသစ္စာသမုဒယသစ္စာ မက္ခသစ္စာတို့၏ယောနိရောဓအကျဉ်ချုပ်ရာညေရာတိမ်ရာဖြစ်သောနိရောဓသစ္စာနိဗ္ဗာန်တရားဒီအထီရှိတင်စ ထိုနိရောဓသစ္စာနိဗ္ဗာန်တရားကိုလည်းပဲတထာဂတော်ငါတို့ဆရာမြတ်စွာဘုရားသည်အာဟဟောကြားတော်မူပါ၏မဟာသမဏောယဟန်မင်းကြီးဖြစ်တော်မူသောတထာဂတော်ငါတို့ဆရာမြတ်စွာဘုရားသည်ဧဝံဝါဒီဤကဲ့သို့သစ္စာဝါဒရှိတော်မူပါ၏ဣတိနာသစ္စာဝဇေနာဤသို့နှုတ်တံဖော်ထုတ်ပြန်၍ ဟုတ်မှန်သောဒေသနာသစ္စာစကားကိုမြတ်စွာပူဇော်ရနေသောကြောင့်သာတဝိနာတရားချေခင်စိတ်ကောင်းဝိညာရုံသောသင်္သူရောသင်တရားနာပရိသတ်ပေါင်းတို့နှင့်တဟတကွပါဏိနောလူရယနာဖြာဖြာမြမမကျွင်းခွင်းဟုတ်တုံလုံးစုံကုန်သောဇနာတတဝါဟုနလူမြမဘောင်းများစွာတို့သည် ညာစွာတောင်းတောင်းလူနတ်ပြမတတ္တဝအပေါင်းတို့သည်နေတရားစဘေယံခသိန်းတို့မှလည်းကင်းငြိမ်းကြကုန်နေ ဟုံးသူဖြစ်ကြပါစေကုန်သတည်းနေဒုက္ခဆာဆင်းရဲခတ်သိန်းတို့မှလည်းကင်းငြိမ်းကြကုန်နေဟုံးသူဖြစ်ကြပါစေကုန်သတည်းအတောကာသမယုံမမိန်တဘိုးရှင်၍ ဆိုရင်မနောင်ကြောင်းကြပူဆွေကိုတွေးခြင်းတို့မှလည်းကျင်ဝေကြလို့မြေဟွန်းတို့ဖြစ်ကြပါစေကုန်သတည်းဟွန်းတို့ယနေ့ကသာနိဗ္ဗာန်ရသည်ဘဝတိုင်အောင်စိတ်ရှင်လန်း၍ဉာဏ်ဉာဏ်မမချမ်းသာသာသာဖြင့်သူတော်ကောင်းတရားတွေကိုစတဲ့တပုတ်ကြိုးစားပွားများအားထုတ်နိုင်ကြပါစေကုန်သတည်း လက်ကစေတနာနဲ့ပတ်သက်လို့နာရဝေမထေရဝတ္ထုပါပောပိပတ္တိဘဂဝံယာဝပါပါဏပစ္စတိရာဇပစ္စတိပါပံပါပောပါပါဏိပတ္တိစာရှိတယ်မြတ်စွာဘုရားဟောတဲ့အကုသိုလ်ကံတွေဟာကျိုးပေးဖို့အချိန်မတန်သေးရင်ကောင်းကျိုးချမ်းသာတွေကိုပဲတွေ့မြင်ရ အကုသိုလ်ကံနဲ့အကျိုးပေးဖို့အချိန်တန်လာပြီဆိုတော့မပေါင်းမှုပြုတဲ့သူဟာဒုက္ခမျိုးစုံကြုံရတယ်လို့နာတော်ရင်တစ်သေးကြီးရဲ့တရားတော့နတ်ကိုအကြောင်းပြုမြတ်စွာဘုရားဟောထိုင်နေကြည့်တဲ့တရားနာပြီးတော့ကောတပတိမဉ္ဇဉ်ဘုံဉဏ်ရရှင်နာကံတရားဟာ အကုသိုလ်ဟာဆိုးကျိုးပေးတယ်ကုသိုလ်ဟာကောင်းကျိုးပေးတယ်ကမ္မသမာဓာနပေါ့ကံရဲ့အကျိုးပေးကိုမြတ်စွာဘုရားဟောထားတဲ့အတိုင်းရေကိုနိတိကာကယုံယုံကြည်ကြည်နဲ့သဘောပေါက်မယ်ဆိုရင်ကမ္မတက္ကတာတမ္မာဒိဋ္ဌိဉာဏ်အကံကိုမယုံဘူးဆိုရင်တော့ဘုရားမယုံတာနဲ့အတူတူပဲကံကိုမြတ်စွာဘုရားဟောထားတဲ့ အကုသိုလ်ဆိုးကျူးပေးမယ်ကုသိုလ်ကောင်းမှုပေးမယ်အဲ့ဒါကိုမယုံကြည်ဘူးဘဝဖန်ဆင်းလို့ဒီရဖန်ဆင်းလို့အလိုလိုဖြစ်တယ်လို့အဲ့လိုယူဆမှားရင်တော့မိစ္ဆာဒိဋ္ဌိဖြစ်သွားမှာကံကံရဲ့အကျိုးကိုယုံကြည်တဲ့ကမ္မတက္ကတာသမ္မာဒိဋ္ဌိဉာဏ်ရပြီဆိုလို့ရှိရင်ထပ်ဆင့်ပြီးတော့ ကာမတမာဒါနကာမပရိစေဒကံနဲ့ပတ်သက်လို့ပေါ့မြတ်စွာဘုရားဟောထားတဲ့ကာမဝိပင်္ဂတုတ်ကျေကြီးပဲအများကြီးမဟုတ်တော့မှနည်းနည်းပါးပါးထပ်သိထားရင်ပိုကောင်းတယ်အဘိဓုကံဆိုးကျိုးပေးပေမဲ့မြတ်စွာဘုရားရဲ့ဉာဏ်တော်၁၀ပါးထဲမှာပါတဲ့ကာမဝိပါကဉာဏ်တော်မှာ တမ္ပတိ၄ပါးဝိပတ္တိ၄ပါးနဲ့တွေ့ကြုံတဲ့အခါမှာအာဟုရောကံဟာတမ္ပတိ၄ပါးနဲ့ကြုံတွေ့နေချက်ချင်းဆိုးရိုးမပေးနိုင်ဘူးလို့သိရအာဟုရောကံနေတော့လုံနေတာပဲသို့တော်လည်းပဲဂတိတမ္ပတိတို့ဥပရိတမ္ပတိတို့ကာလတမ္ပတိတို့ပယောခတမ္ပတိတို့ပြည့်စုံမြင်တရား၄ပါးပေါ့ကောင်းတဲ့ဂတိရောက်နေမယ် ခန္ဓာကိုယ်ကလည်းပဲခန္ဓာညာညာနဲ့ပြည့်စုံနေမယ်ချိန်ကာကာလဟာလည်းပဲအောင်းမြတ်တဲ့ချိန်ကာကာလပေါ့စစ်ဘေးစစ်တမ်းဖြစ်နေတဲ့ချိန်ကာကာလမို့အောင်းမြတ်တဲ့ချိန်ကာကာလဖြစ်နေမယ်မိမိကလည်းပဲဒါနသီလဘာဝနာတွေလုံလဝိရိယနဲ့ကြိုးစားနေမယ်အဲဒီလိုတမ္ပတ္တိ၄ပါးနဲ့ပြည့်စုံနေအာဟုတဝါချက်ချင်းဆိုးသူမပေးနိုင်ဘူး တမ္ပတ္တိတွေကနေပြီးတော့ရှေ့ကကာစီးထားအဲဝိပတ္တိနဲ့ကြုံရင်တော့အာဟုတုဟာမြန်မြန်ဆန်းဆန်းကိုဆိုးကျူးပြီးတော့တာကိုယ်လည်းအာဟုတုတွေလုံနေတဲ့မကောင်းတဲ့ကြိရောင်နေမယ်ဥပရိဝိပတ္တိလို့ခေါ်တဲ့ခန္ဓာကိုယ်လည်းပဲပျက်စီးချိုရင်းနေမယ်ချိန်ခါကာလလည်းပျက်စီးနေမယ် ုတိယကဘာစစ်ကြီးတို့လိုပါလို့လို့ပေါ့နောက်ဘယောကဝိပတ္တိကတော့အဆိုးဆုံးပေါ့ဒါနသီလဘာဝနာတွေမကြိုးစားပဲနဲ့ကာယဒုစရိုက်တွေဝစီဒုစရိုက်တွေမနောဒုစရိုက်တွေလုပ်နေမယ်ဆိုရင်အာဟုတုကံနဲ့ဝိပတ္တိ၄ပါးနဲ့ကြုံတဲ့အခါမှာမြန်မြန်ဆန်းဆန်းဆိုးကျူးပြီးတယ်ဒါမြတ်စွာဘုရားရဲ့ကမ္မဝိပါကဉာဏ်တော်ကြီးမှာပါတယ် ကံနဲ့ပတ်သက်လို့အကျိုးပေးပုံပေါ့အကုသိုလ်ကဆိုးကျိုးပေးမယ်ဆိုတော့လည်းပဲအချိန်ခါမတန်သေးမပေးသေးဘူးမပေးတော့ဘာဖြစ်လဲဆိုတော့ကုသိုလ်ကောင်းမှုတွေကြောင့်ရရှိမဲ့ကောင်းမှုချမ်းသာတွေတွေ့ကြုံရရာဝအကျဉ်းမြလောက်သောကာလပတ်လုံးပါပါမကောင်းမှုတွေနပစ္စတိအကျိုးမပေးသေးတာဝထုံမြလောက်သောကာလပတ်လုံးပါပောပိ ကောင်းမှုအာဟုတို့ပြုလုပ်တော်သူသည်လည်းပဲတတ္တရံကောင်းကျိုးချမ်းသာပတ္တတိတွေ့မြင်ရ၏မကောင်းမှုအာဟုတို့တွေလုံနေပေမဲ့အဲ့ဒီမကောင်းမှုအာဟုတို့တွေဆိုးကျိုးပေးဖို့အချိန်မရောက်သေးဘူးဆိုရင်တဲ့အဲ့ဒီအာဟုတို့ဓမ္မဟာလည်းကောင်းကျိုးချမ်းသာတွေ့ကြုံခံစားနေရတယ်ကံနဲ့ပတ်သက်လို့တန်လေးရမဖြစ်အောင်ပေါ့ရာဇအကျဉ်းခါ၌ကား ပါပါမကောင်းမှုသည်ပစ္စတိအကျိုးပေးလေတော့အထထိုခါ၌ပါပေါ်မကောင်းမှုအကုသိုလ်ပြုသောသူပါပါဏိမကောင်းမျိုးဆိုးကျိုးဒုက္ခအမျိုးမျိုးကိုပတ္တတိတွေ့ကြုံရလေတော့ဤချိန်တန်းလာပြီဆိုတော့ဆိုးကျိုးတွေဒုက္ခတွေအကြီးကျယ်တွေ့ရတော့တာပဲအဲ့ဒါကျွမ်းကျင်တဲ့စာရေးဆရာတွေကရေးထားစာရေးဆရာတွေက တော်ပညာပါတယ်အကုသိုလ်တွေလုပ်နေပြီးတော့ကောင်းကျိုးချမ်းသာတွေတွေ့နေတာဟာတဲ့ဘာနဲ့လားတရံတူလဲဆိုတော့ဟိုးအနဲ့ရှိုင်းဆုံးအကြီးကျယ်ဆုံးဒုက္ခကိုရောက်စေခြင်းလို့သူ့မြောက်ပင်ပေးနေတာဒီတိုင်းမြေပြင်ပေါ်မှာချော်လဲရင်ဒါတော့မနာဘူးတောင်ပေါ်တင်ပေးတယ် ဟိုအမြင့်ရောင်မှာပြည့်ကြရင်ပုံနာအလုပ်နေတာအာဟုဆိုတွေလုပ်နေတယ်သို့တော်လည်းပဲဒီဘဥစ္စာတွေလည်းတိုးတက်လို့ဟိုလူကချီကျူးဒီလူကချီကျူးတစ်ကဘာလုံးကဝိုင်းချီကျူးစားစားအရာရာအောင်မြင်နေတယ်အဲ့ဒါတောင်းမို့တက်နေတာဟိုဝီစီအောင်အဲ့ဒါကြီးကြီးကျယ်ကျယ်ဆိုးကျိုးပေးဖို့အတွက်သူ့ကို အာဟုသူတွေကမြောက်ပင်ပြီးတော့တောင်ပေါ်ကိုတင်းနေတာတောင်ပေါ်ကပြစ်ကြမှာဘုန်းနာယောဤတို့သဘောပါရဲ့လားပါရဲ့ယောဂီတို့ကတော့ကံအကြောင်းကတော့အထူးပြောကြမလို့သဘောပေါက်ပြီးသားအဲ့ဒီကံတွေကနေဉာဏ်တွေကိုတို့ကလှမ်းပြီးတော့ယူရအဲ့ဒီတိုင်းပေါ့တို့ ဉာဏ်ပညာရှာမိနေကြတဲ့ယောဂီတွေလည်းပဲမိမိရောရောပေါ်ပေါ်ဆားဆားနေတယ်မိမိရောရောပေါ်ပေါ်ဆားဆားနေဒါတော့အကုသိုလ်လုပ်နေတယ်လို့ပေါ့ဝိဇ္ဇာတွေတဏှာတွေဒိဋ္ဌိတွေဝိသိကိစ္စတွေစုဆောင်သို့တော်လည်းပဲထင်ပေါ်ကြော်ကြားဘုလူအချီကျူဒီလူအချီကျူကမ္မထမ်းဆရာပဲကမ္မထမ်းယောဂီတွေပဲချီကျူတာတောင်းမဟုတ်ပင့်တယ်ပေးတယ် ပြစ်ကြအောင်မိမိရရပေါ်ပေါ်ဆာဆာနေလို့ရှိရင်ခုနေချီးကျူးတာမှန်သမျှရလာတဲ့လက်လာပအယုသေးကြော်စောမှုမှန်သမျှဟာအဲ့ဒါအဝေရိယအောင်မြောက်ပြီးကပ်ပြီးတော့အဝေရိမရောက်တာတော့မှအမတန်ဖို့တန်တဲ့လူဘဝမှာအမတန်ရာခဲ့တဲ့မဉ္ဇဏ်ဖုန်ဉာဏ်ရနိုင်ပါရဲ့သားနဲ့မေ့လျော့ပေါ်ဆတာနဲ့ ဒီဘဝမှာမရတော့ဆုံးရှုံးသွားမေလျောပေါ်စားနေပြီနဲ့ကိုယ်အတိတ်တကပြုထားတဲ့ကုသိုလ်ကံတွေကြောင့်ဟိုလူကချီးကျူးဒီလူကချီးကျူးဟိုလူကကြီးညိုဒီလူကကြီးညိုဘဝလူဒီရလူနဲ့အရှင်ပြေကိုမှတော့တရားတို့တရားများမရအောင်မေလျောပေါ်စားဘောဝဆာကအဲ့ဒါဘဝ မတန်ဖို့တန်တဲ့လူကအမတန်ကြုံခဲ့တဲ့သာသနာတော်ကြီးနဲ့ကြုံပြီးတော့အမတန်ရခဲ့တဲ့မဉဏ်ဖို့ဉဏ်ရမယ်အခွင့်အရေးဟာဘာဖြစ်သွားလဲအဲ့ဒါဉာဏ်နဲ့ပေါ့ဗျာလောကီဉာဏ်နဲ့နယ်ကိုခွဲယူပေါ့ကံတွေကတော့ပြောရလို့တည်ပြီးသားပဲအထူးပြောကြတယ်ဘယ်လိုပဲမီလီယောပောဆာနေတယ်ဆိုတာအကုသိုလ်သဘောတွေပဲမီလီယောပောဆာအဝိဇ္ဇာဖြစ်တယ်မီလီယောပောဆာအဝိဇ္ဇာဖြစ်ဒိဋ္ဌိဖြစ်တဏှာဖြစ် အာဒိဋ္ဌိဖြစ်ဝိသိကိစ္စဖြစ်ဒိဋ္ဌိဖြစ်အိတ်တာမစ္စရိယဖြစ်မျိုးမျိုးဖြစ်နေတာပဲလောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်မာနဖြစ်လိုက်ဒိဋ္ဌိဖြစ်လိုက်အိတ်တာလို့မစ္စရိယကျုံတယ်လို့ဖြစ်ဒါပဲလေလို့သိပြီးတော့မထင်ရှားဘူးပေါ့နည်းနည်းနည်းနည်းနည်းနည်းနည်းနည်းနည်းနည်းနည်းနည်းဖြစ်တွေ့တပည့်ကုသိုလ်အရှင်ဟုန်နေကြလာဘတို့တက္ကာရတို့သီလောကတို့အောတိုက် ကလဘာနေရာရဘုရားပူဇော်ဒီလူကပူဇော်နာမည်လည်းဂုံတရင်ကြီးအဲ့ဒါတွေဟာကိုယ်မြောက်ပင်ပေးတာရတဲ့ရလိုက်တဲ့မဉ္ဇဉ်ဘုံညာမရတော့ဘူးဘဝနေဝင်မိုးချုပ်သွားမဉ္ဇဉ်ဘုံညာမရတော့ကံနဲ့နဲ့ဉာဏ်နဲ့တွဲပြောတာတော့ရောရည်မြတ်စွာဘုရားရဲ့ဉာဏ်တော်၁၀ပါးဉာဏ်တော်ကတော့အနန္တပေါ့လေ ဒီမှာဉာဏ်တော်7ပါးမှာဌာနဌာနကောတန်လဉာဏ်တော်ကာမဝိပါကဉာဏ်တော်တပ္ပဂာမိနိပိပဒဉာဏ်တော်တို့အနိကဓာတုဉာဏ်တော်တို့နာနာတိမုတ်တိကဉာဏ်တော်တို့ဣန္ဒိယပရောပရိယတိဉာဏ်တော်တို့ဌာနတမ္ပတိဉာဏ်တော်တို့ပုဒ္ဓိအာဆိုတဲ့ပုဗ္ဗေနိဗ္ဗာန်အနုတ္တိဉာဏ်တော်တို့ဒိဗ္ဗစိုက်ခုဉာဏ်တော်တို့ အာတော့ခေယညာတော်ဘုရားဆွမ်းအညာ10ပါးဆိုတာပါချုပ်ဆရာတော်ဆရာကြီးဟောတာအဲ့ဒါကံနဲ့ပတ်သက်လို့ကာမတမာဒါနကံရဲ့အကျိုးပေးကံရဲ့အကျိုးပေးနေရမှာဘုရားဘာသိလဲဆိုတာဝိပါကဝရဏဝိပါကဝရဏဘုရားရှင်ညာတော်ကြီးနဲ့သိဝိပါကဝရဏ အကျိုးပေးရဲ့အတားအဆီးဝိပါကဆိုတာအကျိုးအာဝရဏဆိုတာအတားအဆီးပရိတန်တွေရဲ့အချို့ကဒုဟိတ်ပရိတန်တွေနေတယ်အချို့ကအဟိတ်အဟိတ်တို့ဒုဟိတ်တို့ပရိတန်တွေနေလိုက်ဒီဘဝမှာဘလောက်ပဲဝိပဿနာအားထုတ်အားထုတ်မဉဏ်ပူဉဏ်မရနိုင်ဉာဏ်လည်းမရနိုင်ဘက်ဖို့လည်းမရနိုင်သူအကျိုးပေးကဒုဟိတ်ဖြစ်အဟိတ်ဖြစ် ကံနဲ့ပတ်သက်တဲ့အကျိုးပေးဖို့မြတ်စွာဘုရားအဲ့ဒီကိုကြွကြသိတယ်။ဒါကြောင့်မြတ်စွာဘုရားတရားဟောတဲ့မှာဒီပုဂ္ဂိုလ်ဟာဒီလူတွေဟာဒီဘဝမှာတရဏဂုံလောက်ပဲရ။သီလလောက်ပဲရ။မညာဘုညာမရနိုင်ဘူး။ဘုရားသိတယ်။ဟောရင်သိတယ်အကုန်လုံး။အဲ့ဒီမှာဒုဟိတ်ပဲဖြစ်တယ်အဟိတ်ပဲဖြစ်တယ်။အကျိုးပေးဆိုတာအတားအဆီးဖြစ် အသောတာပန်ဖြစ်မဲ့သူလည်းသိတယ်သရဂံဖြစ်မဲ့သူလည်းသိတယ်အနာဂံဖြစ်မဲ့သူလည်းသိတယ်ယဟန္တာဖြစ်မဲ့သူလည်းသိဖះလောင်းဆိုလည်းဖះလောင်းမှသိတယ်အကုန်သိတယ်ဖះမသိတာဆိုတာမရှိဘူးအကုန်သိတာအာယုံပြုလိုက်ရင်သိတာအဲ့ဒါကံနဲ့ပတ်သက်တဲ့ကာမတမာဒါနအကံရဲ့ချိုးပေးကိုသိတာသဗ္ဗတဂါမိနိပရိပရာဉာဏ်တော်ကြကံရဲ့အဆုံးဖြတ် ကာမပရိစ္ဆေဒကံရဲ့အဆုံးဖြတ်ကံနဲ့ပတ်သက်တာတွေဒီစရာတွေအများကြီးပဲဒုက္ခပြောတာလေးတွေကနည်းနည်းလေးရှိတယ်ကံကြောင်းပဲကွာလွယ်ပါတယ်ဆိုတာအကုသိုလ်ဆိုးကျိုးပေးတယ်ကုသိုလ်ကောင်းကျိုးပေးတယ်ဒါစာလုံးရစပဲရှိတယ်ဘုကံနဲ့ပတ်သက်လို့မြတ်စွာဘုရားတပ္ပတဂါမိနိပရိပဒဉာဏ်တော်ကြီးနဲ့ကြည့်လိုက်တဲ့အခါ ကုသိုလ်လုပ်တာရဲ့အတူတူတဏှာရန်၃လောက်သုံးအောင်လုံးကုသိုလ်လုပ်ဘုဘကတဏှာရန်၃ရောက်သုံးအောင်လုံးအာကုသိုလ်လုပ်ဒါပေမဲ့ဘယ်သူဖယ်ရောက်မယ်တော့ဘုရားအတိကြတယ်ကုသိုလ်လုပ်တာအတူတူပဲလုပ်နေတာပဲဒါနသီလဘာဝနာအတူတူလုပ်ကြ။နော်တယောက်ကလူပြောင်းမတယောက်ကနတ်ပြောင်းတယောက်ကတော့နိဗ္ဗာန်ပြောင်း။ဘုရားသိတယ် အကုသိုလ်လုပ်တာလည်းဒီတိုင်းပဲကြည့်လိုက်တယ်ဟာတယောက်ကတော့ဟာတယောက်ကတော့ပိတ်တာဖြစ်တယ်ဟာတယောက်ကတော့တိရစ္ဆာန်ဖြစ်တယ်တယောက်ကတော့ငရဲကြအကုသိုလ်လုပ်တာရင်တော့အတူတူပဲအကျိုးပေးတာရင်အဘောရအနေနဲ့ကြည့်လိုက်ရင်တော့အတူတူပဲလို့ထင်ရဒါပဲခရီးမျက်စိနဲ့ကြည့်ရင်အတူတူပဲပေါ့သူလည်းကောင်းတတ်သူလည်းကောင်းတတ် သူလည်းခိုးသူလည်းခိုးလာသူလူပဲလို့ထင်ရတယ်။ဘုရားကြတော့စိတ်ကိုသိချမြင်တာပရစိတ်တဝိဇာနနာပဲအကုန်သိတယ်စိတ်။ဘာกว่าလဲဆိုတော့စေရနာกว่าသွားစေရနာမေတ္တာတစ္ဆာစေရနာကံကိုပြောရင်စေရနာစိတ်ဆော်မှုဟာကောင်းတဲ့ပဲဖြစ်ဖြစ်မကောင်းတဲ့ဖြစ်ဖြစ်သူစာပေမှာကြတော့အတ္တင်္ခာရိကစိတ် သတ္တခါရိကအတ္တခါရိကဆိုတာရှိသတ္တခါရိကသူများတိုက်တွန်းလို့လုပ်ရတယ်အာမကောင်းမှုပေါ့ကုသိုလ်ဆိုလည်းပဲတရားထိုင်ပါဟဲ့တရားထိုင်ပါဟဲ့တရားထိုင်ပါဟဲ့ဒါနပြုပါဟဲ့သီလဆောင်ပြုပါဟဲ့ထက္ကထက္ကထက္ကထက္ကခါတရားလောက်ပြောမှတစ်ခါလောက်ထားလို့သတ္တခါရိကတော့စိတ်စေတနာမထက်တန်ဘူး အများကြီးမချိမဆန့်တိုက်တွန်းလို့နည်းနည်းလေးထားလို့စိတ်စေတနာမထက်တာကုသိုလ်ကုသိုလ်ပဲအားနေတယ်စေတနာအားနေတယ်စေတနာမထက်တာအသင်္ခါရိကကြတော့အဲ့လိုမဟုတ်ဒီမဲ့တိုက်တွန်းနေရမလို့ကိုယ့်အသိနဲ့ကိုယ်ဒါနတိရဘာဝနာကိုအမြဲတမ်းလုပ်ဘာဝနာတရားပွားများတယ်ဆိုလည်းပဲဘယ်သူပြောပြောမပြောပြောအမြဲတမ်းကြိုးစားတယ် တကယ်လို့ပြောရင်လည်းတခါတော့ပြောရင်ပြီးပြီဒီတရားကိုကယ်မဲ့တရားအရေးကြီးတယ်အဖေမေလည်းမကယ်နိုင်ဘူးသားသမီးလည်းမကယ်နိုင်ဘူးငယ်ချင်းတွေလည်းမကယ်နိုင်ဘူးကိုအားထုတ်တဲ့တရားကိုကယ်မှာကြိုးစားကြတလုံးတော့ပြောလိုက်ရင်သိပြီထပ်ပြောစရာမလိုတော့တစ်သက်လုံးကြိုးစားတော့တာတခါပြောထားရင်တစ်သက်လုံးကြိုးစားတယ်အဲ့ဒါကိုအသင်္ခါရိကတိတ်တိုက်တွန်းများမလို့စိတ်အားထက်သန်တယ် စေတနာကိုပြောတာနော်ရောက်ရအေးကံနဲ့မှလည်းဒီတိုင်းပဲညာနဲ့မှလည်းဒီတိုင်းပဲမကောင်းတဲ့ဘက်မှာတော့စေတနာထက်တန်ရင်မကောင်းပါဘူးကောင်းတဲ့ဘက်မှာစေတနာထက်တန်မှုဟုတ်လားအဲမကောင်းတဲ့ဘက်ကျတော့သွားထက်တာဘုရုဇင်တွေကကြောင်းပြန်ဖြစ်အာဟုသရတဲ့ဘက်ကျတော့အမလေးဝါသနာပါလိုက်တာတသက်လုံးလုပ်တာပဲအာဟုသူတို့တသက်လုံးလုပ် ကိုဆိုးတို့တန်ငါတို့ရက်တော့တာတို့တစ်သက်လုံးတေကံကြီးကြီးလောက်သွားတာတခါတည်းအဲ့ဒါကိုပဲဆွဲမြဲဥပါဒံဖြစ်အဲဒါတော့ငရဲရောက်တာများတာစေတနာအကောင်းမကောင်းတဲ့ဘက်မှာလေဟဲအလေအလတ်တော့ဆိုရင်တော့တရိษံတော့ပေါ့သူတွေအားနေတယ်ဆိုရင်တော့ပိတ်တာတော့ပေါ့ကျွတ်လွတ်နိုင်ပြီအာဟုသူတော့အာဟုသူပဲ စိတ်စေတနာစွမ်းအားရင်မတူဘူးဒါကိုပြောတာဟုတ်လားအကုသိုလ်ဘက်မှာလည်းဒီတိုင်းပေါ်ရောရောဒါနသီလဘာဝနာလုံနေတာပဲအခုရောရောတရားနာတာအတူတူနာတာပဲတရားအထုတ်တယ်အတူတူတရားအထုတ်တာပဲအာသီလရှင်ဝတ်တယ်ဘုန်းကြီးဝတ်တယ်အတူတူဝတ်နေကြတာဒါပဲနဲ့အကျိုးပေးခြင်းတူပါဘာမတူလို့အဲစေတနာမတူလို့ ဒါနသီလဘာဝနာမှာစေတနာထက်ထက်မြက်မြက်စေတနာထက်မြက်မြက်ဘလဝစေတနာချက်ချက်မြဲမြဲဖြစ်နေဒါအကောစေတနာအကောဒါနဆိုလည်းနဲတာများတာကောင်းတာဆိုတာအဓိကမဟုတ်စေတနာချက်ချက်မြဲမြဲဉာဏ်ပညာကလည်းပဲတကယ်ကိုထွတ်ထိပ် နိဗ္ဗာန်ကိုရည်ရွယ်တဲ့ဉာဏ်ပညာဉာဏ်ပညာလည်းဥစီစေရနာကလည်းထက်တာ၅ပြားလိုလို၁၀ပြားလိုအကျိုးပေးဖို့အားကောင်းမယ်ထက်တာမယ်ဆိုတော့မကျင်းနေဘူးလားအဲဒီများပြောလို့သာလုပ်ရတယ်အမှန်ညာမှန်လို့ဒီများလုံးလို့လုံးလိုက်တာဆိုကွာဘာမှမသိပါဘူးဒါအမိတာပါဖြစ်လို့မသိဘူးဒီများလို့လုံးရတယ်စေရနာပါမှပါပဲလွယ်တာမရှောင်းလာဘူး ဌာနပြုတာတော့မရှိပါတော့တချို့ကဂျိုးပြေနံပြေဒုံလပဝိတ္တာတော်မှဂျိုးပြေနံပြေသီလရှင်ဝိတ္တာတော်မှဂျိုးပြေနံပြေဘိုးကလေးပြောင်းလိုက်ပါလားသိမှာဆိုလို့စေတနာကြနာပါတော့မဟုတ်ပဲအဲ့ဒါမျိုးကြတော့ကုသိုလ်တော်ရတာတကယ်ကိုမညံဖုန်ညာလိုချင်လို့တကယ်ကြိုးစားတဲ့သူနဲ့ဒုဗမှန်ပါဗျာအေးအဲ့စေတနာကိုပြောနေတယ်အဲ့ဒါကောင်းတဲ့ဘက်မှာစေတနာထက်ထက်မြက်မြက်ထားပါတယ် မြဲတမ်းဓမ္မတရားတွေအာသုံးဖို့နေတိုင်းပြောတာအဲ့ဒါသိသိဘလူသိသိမသိသိနေကောင်းကောင်းမကောင်းကောင်းဒီခန္ဓာကိုယ်ကြီးအချိန်ကြီးတည်နိုင်တယ်လေအမြဲတခါအပမာဒသတိတရားနဲ့အမြဲတမ်းကြိုးစားပေါ်နဲ့အာထုတ်နေတရားအာထုတ်တယ်ဆိုတာထိုင်မှအာထုတ်တာမဟုတ်အဲ့ဒါတရားထိုင်တာဣရိယာပုတ်၄ပါးလျှောင်းထိုင်ရသွား ပေါ်ပါပဲသွားသွားဆုံးမယ်စားစားအမြဲတမ်းအားထုတ်နေရကျေးဇူးတော်ရှင်မာစီဆရာတော်ဘုရားရဲ့ဩဝါဒအတိုင်းခဏခဏမပြောဘူးလားဗျာဟေးဆရာသမားတွေကပြောပြတဲ့တာဝန်ပဲလောက်တာမလောက်တာတော့ယောဂီရဲ့တာဝန်ပဲအရေးကြီးလို့ပြောတာလေအရေးမကြီးရင်ပြောကြမလို့အရေးကြီးလို့စီးပွားရေးလူမှုရေးနိုင်ငံရေးကဘာရေးအားလုံးနဲ့အရေးကြီးတယ်တရားကြီးဟာ ဉာဏ်တွေကအရေးကြီးတယ်ပြောပြီးတော့တကယ်ဒီလည်းကြတော့တကယ်အရေးကြီးတာမဟုတ်ပါဘူးအနတ္တတရားတွေပဲအနတ္တတရားတွေကိုဖြစ်စေခြင်းလို့မဖြစ်ဘူးသူကြောင်းအားလို့တော့ဖြစ်ပြက်နေတာအရေးကြီးတာတရားကြီးတရားကျူးသားမှမသိခင်မှာတရားသူတရားမြတ်ရမှာစိတ်အေးရတရားသူတရားမြတ်မရလို့ရှင်ဘယ်ရောက်မလဲဘယ်ကြအောင်မလားလူဖြစ်မှာလားစိတ်ချလည်းမချနိုင်သေးရဘူး ဒါကြောင့်မလို့ကာမပရိစေဒကံကိုဆုံးဖြတ်ပေးနေတယ်ပိုင်းပိုင်းခြားခြားသည့်ပြုလို့ပြုတာရဲ့အတူအနတ္တိလဘာဝနာပြုတာရဲ့အတူအာသူကတော့လူပြည်တော့ပဲရောက်သူကတော့နတ်ပြည်ရောက်ဟာသူကတော့မြမပြည်ရောက်ဟာသူကတော့နိဗ္ဗာန်ထိရောက်ခရအဲ့ဒီအပုံကွဲကွဲပြားပြားသည့်ယဟန်နေဆိုရင်ဘယ်ယဟန်နိဗ္ဗာန်ရောက်မယ်ဘယ်ယဟန်ကလူပြည်တော်ရောက်မယ်ဘယ်ယဟန်ကတော့ဟေး နတ်ပြည်လောက်ရောက်တတ်သိတယ်ဗျာမသိခင်နဲ့သိသိသွားတဲ့လူလည်းသိစိတ်စေရနာအကုန်သိအဲ့တော့စေရနာထက်တန်တော့ဟောအကျိုးပေးရလဲထက်တန်အဲ့စေရနာနဲ့ဉာဏ်နဲ့တွဲလိုက်တော့ကောင်းတဲ့အပေါ်မှာအကောင်းပေါ်မှာထွတ်ထိပ်ရောက်အဲ့ဒါကြောင့်မလို့ကံနဲ့ပတ်သက်လို့သိကြရတယ်အများကြီးပဲ စေတနာထက်တန်လို့ရှိရင်စေတနာပတ်သက်တဲ့ဇောတွေရတယ်သူ့နေရာနဲ့သူကျိုးပေးသွားတယ်အခုပြောမယ်ဆိုမယ်လုပ်မယ်ဆိုလို့ရှိရင်စာပေရဇောခုနှစ်ကြိမ်ဇောတယ်အဲ့တော့ဘုရားရှင်ညာတော်ကြီးနဲ့တိလို့ဟောထားတာပါတာမန်တော့မသိနိုင်ပါဘူးအတိဒဘုံတို့ဘုံငါဆရဏတို့ဘုံတို့ပြည့်စုံရတယ် နမလိဆိုင်တို့တန်တိရဏတို့ဘုသောတို့ဇောတို့ဇောဇောဇောဇောနောက်ကြတော့ရာယုံနောက်ဘဝင်ပြန်သွားအာအရဗျာတော့မြတ်စွာဘုရားကိုယ်တိုင်သိတာပဲဉာဏ်နဲ့တော့စာဖတ်သိရတာမတန်ဘူးမတန်ဘူးနည်းနည်းတဲ့စိတ်ရဖြစ်စဉ်တွေဝိထိတွေပေါ့အဲ့ဒါတွေကတစ်ခုခုလုပ်လိုက်တယ်ကောင်းတာဖြစ်ဆိုးတာဖြစ်ဇောခွနဲ့ကြည့် ပထမဇောကဒိဋ္ဌဓမ္မဝေရဏိယကံ9ရက်9လ9နှစ်ပြင်ကျိုးပေးမယ်တတ္တမဇောကမမိသေးလားဥပပစ္စဝေရဏိယကံဒုတိယဘဝမှာကျိုးပေးမယ်လေသောငါးချက်ကဒေပရာဝိယဝေဒဏိယကံနဲ့တတိယဘဝကစပြီးတော့အေးအဲ့ဒါကံနဲ့ပတ်သက်လို့သိကြရတယ်အများကြီးပဲเนาะဆိုတော့ ဒါနဲ့ပတ်သက်လို့သိကြရတယ်အဲတော့စေတနာကောင်းမြတ်တဲ့စေတနာပေါ့ထက်တန်မှုလိုတယ်ဒါလေးပြောကြတယ်ဟုတ်လားကောင်းမြတ်တဲ့စေတနာကိုမွေးပြပါကောင်းမြတ်တဲ့စေတနာကိုအပင်လေးကိုပြိုးထားတဲ့အခါဖွာဖွာဖွာဖွာအပင်ကြီးဖြစ်တာစေတနာကိုမွေးပြတာစေတနာနဲ့ဉာဏ်နဲ့တွဲနေတယ်နော်ရောရဲ့စေတနာကိုအရင်ပြောတာ စေတနာများအပေါ်မှာစေတနာထားပါသူတစ်ပါးအပေါ်မှာဒါကြောင့်စေတနာအရင်ပြောရတယ်ဆိုတော့လူမှုရေးမကင်းသေးလို့စီပွားရေးလူမှုရေးလုပ်တဲ့အခါမှာအဲစေတနာထားလို့ရှိရင်ဟောမေတ္တာပါပါပါစေတနာမေတ္တာဉာဏ်ပညာဘုံပါသွားတာစေတနာအများပေါ်မှာစေတနာထားပါမြတ်စွာဘုရားလက်ထက်ဘောဓလမင်းကြီးရဲ့ အမတ်ကြီးတူကအဲ့ဒါစေရနာအမြဲတမ်းထားလူတာဝန်ကြတဲ့နေရာမှာတိုင်းလူပြည်သားတွေလည်းပဲသိချမ်းသာကိုချမ်းသာနဲ့အဆင်ပြေအောင်ဘယင်ဘာနာလည်းပဲမထိကြိုက်အောင်သူကကြိုးစားပြီးတော့စေရနာမေတ္တာနဲ့အလုပ်လုပ်မကြီးတွေဆိုတော့ဝန်ကြီးတွေလို့ပေါ့ဗျာသူဆိုင်ရာဆိုင်ရာဌာနတွေဆောင်ရွက်ပေးရတယ် အဲ့တော့တိုင်းပြည်သားတွေပေါ်စေတနာမေတ္တာထားတဲ့အခါရောက်တိုင်းပြည်သားတွေကချစ်ခင်ကြတယ်အဲ့ဒီအမှကြီးသွားလို့ချင်းအကုန်လုံးဝိုင်းဝယ်ကူညီရစေတနာရောင်ပြန်ဟတ်တာဟုတ်လားသူကလည်းသမားတွေပါနေညာတွေရေတိုင်းနဲ့ပတ်သက်လို့စသည်အားဖြင့်အခွန်နဲ့ပတ်သက်လို့စေတနာမေတ္တာနဲ့မျှမျှတတာရှင်ပြအောင်ဆောင်ရွက်ပြီးတော့သူ့ကိုချစ်ခင်ကြကြီးညိုကြသူဘာဖြစ်လို့အဲ့ဒီလိုဆောင်ရွက်နိုင်တာလဲဆိုရင် သူကသူအလိုလိုတော့မတတ်နိုင်ဘူးတော့မြတ်စွာဘုရားရဲ့တရားတော်တွေနားတယ်တန်ခါတော်ရှင်မြတ်ရဲ့တရားတော်တွေနားတယ်တပုရိတတန်သေးဝတတ္ထမတဝနာယောနိတောမနတိကာရပထမနုပထမပရိပတ်ဒီကိုခဏထားလိုက်ပါအဲမြတ်စွာဘုရားရဲ့တရားတော်တွေနားတယ်တန်ခါတော်ရှင်မြတ်ရဲ့တရားတော်တွေကိုနားတယ်နားတော့သူ့မှာတရားသဘောတွေ နာပါများတော့တရားဓာတ်တွေကူးတာတရားစကားကြားပါများကစိတ်ထားဖူးလက်ပြဉဏ်ထဲကျန်တဲ့အမှတ်တွေကြတော့သူတို့လုပ်နေသူတို့ပဲနေတာပဲသူတို့အလုပ်ပြီးအိမ်ပြန်သွားပေါ့ဒါပဲရှိတာဘုရားကြောင်းကံသွားဖို့တိတ်ဝါဒနာပေါ့ဘုရုဇဏီများသောအားဖြင့်လေ ជីវရေးတိုးတက်ရေးအကာမဂုဏ်ရဲ့ဒါပဲဝါသနာပါတာများတယ်ជីវတိုးတက်အောင်လည်းလုပ်ကြပါဘယ်အတွက်လဲကာမဂုဏ်ခံစားဖို့ပဲဒါပဲအဘုလူဇင်ထဲမှာအဲ့ဒီလိုပေါ့အမျော်မြင်ရှိတဲ့ပုံလူဘဝဟာကာမဂုဏ်ခံစားဖို့ဖြစ်လာတာမဟုတ်ဘူးမျော်မြင်ရှိတဲ့သူတွေလေမျော်မြင်ရှိတဲ့သူတွေကသိရတဲ့တရားတွေသိဖို့ မသိနိုင်သေးရင်လည်းပဲထူးမြတ်တဲ့ကုသိုလ်တွေရဖို့အဲသူတော်ကောင်းတွေကိုမိဘစိကမှဒီသိဉာဏ်တွေရနိုင်တယ်ပင်မူဝတ်ပါတပင်ညလို့ခေါ်တာပေါ့တပင်ညပဋိသန္ဓေတွေကပါလာတဲ့ဉာဏ်ပညာဟိတ်နေနဲ့ပြောရင်တိဟိတ်ပေါ့အာမောဟဉာဏ်ပညာဟိတ်ပါလား။ဘုရားရှိသူတော်ကောင်းတွေကိုမိဘစိကတ်တဲ့ အဲ့ဒါလည်းဉာဏ်ပညာပဲရောက်ရမြတ်စွာဘုရားပွင့်တော်မူတဲ့နတ်တိပြမာရီလာပြီးတော့မေးလျှောက်ရတယ်နတ်တိပြမာရီမြတ်စွာဘုရားတရားဟောပုံနာတွေပညာရှိတွေမြတ်စွာဘုရားအမျိုးမျိုးပြဿနာတွေမေးကြသူတို့နှစ်လသုံးလကြိုတင်ပြီးတော့ပု္ပ္ပာတွေကိုစီစဉ်ကြနှစ်ဖက်အစွန်းထွက်ဘယ်လိုဖြေရင်ဘယ်လိုမေးမယ်ဘယ်လိုဖြေရင်ဘယ်လိုမေးမယ်ဘယ်လိုမှဖြေလို့မရဘူး သုံးလလောက်ကြိုတင်ပြီးတော့သူတို့ဥစ္စာကိုစီစဉ်ရတယ်မြတ်စွာဘုရားရှိရောက်သွားရင်အကုန်ရှင်းသွားတာသူတို့ဥစ္စာတွေအကုန်ပြေလည်သွားတာသူတို့ကိုယ်တိုင်ကိုပဲသာသနာပေါင်းရောက်အဲ့ဒါတွေကအထင်ရှားဖြစ်လူမင်းနဲ့မင်းတွေအကုန်လုံးမြတ်စွာဘုရားကိုပူဇော်ကြဒါပေမဲ့လို့ဘလောက်ပဲပူဇော်ပူဇော်ယောဂီညာဆိုင်တာနော် မှုမဲ့အမှတ်မဲ့နေတဲ့သူကဘာမှမသိဘူးကိုနာမှာဖျားပွင့်နေတဲ့သဘောကလုံးမှာအထွတ်ဆုံးမြတ်ဆုံးဘုရားရေအမြတ်ရှိတိုက်ကျွေးနေဘာမှမသိဘူးလုံးလုံးမဲ့ကာမဂုဏ်ခန္ဓာမဲ့ဒါပဲဘယင်ကြီးနဲ့အရှင်ပြေအောင်နေမယ်ဘယင်အမှုရနေဘယင်နဲ့အရှင်ပြေပြီးတာပဲဒါပဲအမျော်မြင်နေတဲ့ ဘဝတသက်တာလောက်ပဲသူတို့သိသန္တရာဟာအရှိကြီးပဲမညံပညာမရရင်အရှိကြီးတော့ဒီသူတို့တတ်ထားတဲ့လောကီပညာဟာအကောင်းဆုံးအတော်ဆုံးအောင်ဝင်သဘောသာတဏ္ဍစာပဲဆိုတော့သူတို့သဘောပေါက်အဲဒီလိုပဲတို့ကုကုသစေတွေကြည့်ပါလားရောကိုယ်နဲ့ကိုယ်နဲ့ကိုယ်နဲ့မှာဆရာတော်တန်ဃာတော်တွေ လောကီလောကုတ္တရာညွန်ပြနိုင်တဲ့ဆရာတော်တွေရှိပေနဲ့ဒီတိုင်းနဲ့မျိုးရောပေါ်စားတာနေတဲ့သူတွေများဘူးလားမှန်ပါဗျာဒေတာတွေဖွင့်ထားတဲ့သွားမှန်မသိဉာဏ်နာမှန်လည်းမသိဘူးအလုံးမှန်လည်းမသိဘူးအကြောင်းမျိုးမျိုးရောက်သာသနာဘောင်ရောက်တော့လည်းပဲပေါ်ပေါ်စားတာပေါ်စားတာပဲဒီလိုပဲကျုံလိုနေပြီးတော့ပြီးသွားတာဟန်တော့ပဲရှိဟန်ပန်ပေါ့ဟန်သမားတို့ရှိမလားနိုင်ဘူးကွာ ကျေးဇူးတော်ရှင်တတ္တမကျောင်းဆန္ဒဆရာတော်ဖရာကြီးရဲ့ဟိုးမဟာမင်းတော်ကြီးရဲ့ကိုရောက်သွားတော့ပြန်ရစ်ထားတာကိုတို့တိတ်ကြည်မျိုးကောင်းတယ်ဟန်သမားတွေတို့ရှိမလာနိုင်ဘူးကွာဂရီလေးလေဘင်းဆိုပြီးဒေချာစိတ်တာမဟုတ်ဘူးဟန်သမားတွေတို့ရှိမလာနိုင်ဘူးတကယ်ကြိုးစားတဲ့လူကလာနိုင်မဟာမင်းတော်ကြီးရဲ့မှာတိတ်ကြည်မိတ်ကြီးဆရာတော်ဖရာကြီးရှိတယ်နော် ကိုမရောက်ဘူးတာနဲ့ပဲရဟန္တာပြီးတော့မဖြစ်နိုင်ပါဘူးကိုဘေးနာရှိတဲ့တရေတော်မမြင်နိုင်တဲ့ပုဂ္ဂိုလ်ရအဲ့ဒါလေးနားမယ်ဟိုမိတ်တိဆရာတော်ကြီးကိုသာထားပါကိုဘေးနာရှိတဲ့တရေတော်မှာတော့တော့မြင်နိုင်ရဲ့သမာဓိမှမရှိတဲ့ပဲမြင်မယ်မာရိရှိတဲ့သူကမြင်တယ်သူဟာနဲ့အဲ့ဒါမျိုးမျိုးပဲဟိုဟိုသုံးပါးကုတ်တာလို့မယုံဘူး ဖះပေါ်ကုတ်ရှိတယ်မယုံဘူးကိုယ်သမားလေးမရှိတာတော့ထဲမပြောဘူးဟာပါတော့အဲ့ဒါလေးအဲ့ဒါလေးတို့ရှိကိုဟန်သမားမလာနိုင်ဘူးကွာဆရာတော်ဘုရားကြီးကဘယ်တော့မှကြောင်ဆရာတော်ဘုရားကြီးရောက်သွားဟန်သမားမလာနိုင်ဘူးအဲ့မှာဘိုးဘိုးအောင်တို့ဘုန်းတော်အောင်တို့အကုန်လုံးတွေ့ရတာပဲဒါဒီမှာဒိဋ္ဌံဝင်နဲ့ရောက်သွားတဲ့ဒိဋ္ဌိ တရားမှာဝင်နေလဲရောက်တယ်ဟိုးအလောင်းတော်သတ္တဝါဝင်လုံးကလည်းပဲရောက်တယ်အာအများကြီးပဲအဟောရဆရာတော်ဘုရားကြီးရဲ့စာအုပ်ဒါမို့မဖြတ်နိုင်ဘူးတကယ်တွေ့အဲဒါစေတနာထက်တန်လို့ရှိရင်အကျိုးပေးလဲထက်တန်တယ်ဒါကိုပြောတာဟုတ်လားစေတနာထက်တန်လို့အဲ့လိုစေတနာတက်တက်မြင့်မြင့်နဲ့အမြဲတမ်းစေတနာထားပြီးတော့ ောင်းမလဲသမားတွေတိုင်းပြည်သားတွေကိုစေတနာထားပြီးဆောင်ရွက်တဲ့အမှတ်ကြီးဆိုတော့သူ့လည်းအများအချစ်ခင်သူကလည်းတစ်ခါပြန်ပြီးအများအချစ်ခင်အများရဲ့အကျိုးကိုလိုလားတယ်သူတစ်ပါးအကျိုးလိုလားတယ်ဆိုတာမေတ္တာစေတနာနဲ့မေတ္တာကျူးတာပဲနော်မေတ္တာစေတနာလို့တွဲတာပေါ့အဲ့တော့မေတ္တာဆိုတာအသွားအပြန်ရှိတာပဲ မေတ္တာဆိုတာကိုယ်စေတနာထားမေတ္တာထားကိုယ်ပေါ်လည်းမေတ္တာစေတနာပြန်ထားမမြင်ရတော့လေအထင်ကြရအခဲကိုပဲထင်ရှားတဲ့တရားမေတ္တာသုံးပါးလည်းမြတ်စွာဘုရားဟောထားတယ်မာတာယတာနိယဗုဒ္ဓမာယိတာဧကဗုဒ္ဓမနုရတိတားတယောက်လည်းရှိရဲ့မိခင်ကတားလေးရဲ့အကျိုးကိုလိုလားလို့စောင့်ရှောက်တယ်တတ္တဝဝင်နေရတဲ့ပေါ်လည်းပဲအဲ့လိုမေတ္တာစေတနာထားတဲ့ပုဂ္ဂိုလ် ပြန်ပြီးတော့မေတ္တာထားတဲ့နတ်တရားလည်းဆောင်းလျှောက်တယ်အဲလိုဝိညာဉ်ကြီးကလည်းပဲသူ့ရဲ့လှုပ်ဆောင်ချက်တွေကစသရအရှင်ကြီးရဘယင်ဘောလည်းမေတ္တာစေတနာထားတယ်တိုင်းလူပြည်သားတွေဘောလည်းမေတ္တာစေတနာထားတယ်ပေါင်းမှုကြတာဘယင်နဲ့တိုင်းလူပြည်သားတွေလည်းအရှင်ကြီးအောင်ဆောင်ရွက်ပေးတယ်ဒီကြီးကလည်းသဘောကျတော့ယာရုတွေတိုးပေးတယ်အဆုလက်တွေပေးတယ်အဲဘေးကအမတ်တရားမနာလို့ လောကကြီးရဲ့သဘာဝဟလားကောင်းတာလုပ်ပေမဲ့လို့ဘေးရန်အန္တရာယ်ရှိတယ်ဒါကြောင့်မလို့လောကကြီးဟာဘေးရန်အန္တရာယ်များတယ်လို့မြတ်စွာဘုရားဟောတယ်ဟလားတန်တာရဝတ္တဒုက္ခတော့တန်တာဝဆင်းရဲ့တန်တာတကယ်ဆင်းရဲပဲတန်တာကျင်လဲနေရတာဆင်းရဲတဲ့မှာကျင်လဲနေမေတ္တာစေတနာကောင်းကောင်းမွန်မွန်ထားတော်လည်းပဲဟော မကောင်းတဲ့လူတွေကမနာလုံးလို့ဖြစ်တယ်ဘယင်ကြီးသူ့ဆုပေးတာဓာတုတက်ပေးတာမနာလုံးမနာလိုတဲ့အခါကျတော့ဘယင်ကြီးကိုဂုံချောကြရှင်မင်းကြီးရဲ့တိုင်းပြည်ကိုပြန်လူရမယ်လို့မှအင်အားတွေရှုနေတယ်မယုံရင်လိုက်ကြည့်ပါလားသူ့နောက်မှာလူတွေအများကြီးပဲအဲ့ဒါအင်အားတွေရှုနေတာပြန်တော်လာမလို့ပထမတော့ဘယင်ကြီးကရိုင်းလာပြောနဲ့ဘာညာပေါ့ ဟိုကဟိုလူကပြောလိုက်ဒီလူကသူတို့အဖွဲ့ကိုမနာလိုဝန်တို့တဲ့အဖွဲ့လေအဖွဲ့ဆိုတဲ့ခါလဲဟိုကပြောတရားပြောတရားပြီးတယောက်ပြောတယ်အဲ့တော့ကြာတော့လည်းပဲအဲ့ဒါတုံ့နှုတ်လာတာပေါ့ဟောများဟုတ်မှန်းမလို့လူဒီနောက်ကလူတွေကအများကြီးပဲဒီနောက်ကလူတွေအများကြီးကသူကတော်လှန်မှုလူစုနေတာမဟုတ်မေတ္တာစေတနာထားဆောင်ရဲလို့ဟိုကလည်းပဲပြန်မေတ္တာစေတနာထားလို့သူနောက်လိုက်တာလေအဲ့ဒါနဲ့ပဲ တင်လွဲပြီးတော့သူ့ကိုထောင်သွင်းကင်းချလိုက်တယ်ပေါ့ဟောကောင်းတဲ့အလုပ်လုပ်ပင်နဲ့ကောင်းတဲ့အလုပ်အကျိုးမပေးသေးခင်မကောင်းတာကိုအရင်ကြုံရတယ်မနေ့တုန်းကပြောတာနဲ့တွားပြီးတော့တိုက်ဆိုင်ဘူးလားဘဒရောပိပတ္တိပါပံယာဝဘဒရဏပစ္စတိ ယာဝအချင်းများလောက်သောကာလပတ်လုံးဗဒ္ဒရာကုသိုလ်ကောင်းမှုဒီနပစ္စတိအကျိုးမပေးသေးဒါဝထွန်းမြတ်လောက်သောကာလပတ်လုံးဗဒ္ဒရောပိကောင်းမှုကုသိုလ်တွေပြုလုပ်သောသူဒီလည်းပဲပါပံမကောင်းမှုကိုဆိုးကျိုးတွေကိုပတ္တတိတွေ့မြင်ရပါပေ၏ကုသိုလ်ကောင်းမှုတွေလုပ်နေတယ်တရားနာတယ်တရားအားထုတ်တယ်အဲဒီဒီပြားတွေပေါ်စေတနာထားတယ်ဒါမနဲ့လို့အဲ့ဒီကုသိုလ်တွေအကျိုးမပေးခင် အာဟုသူကအကျိုးပေးဖို့ချိန်တန်းလာတော့အတိတ်တိတ်ကပြုခဲ့တဲ့အာဟုသူချိန်တန်းလာတော့ဘောင်းကျိုးချမ်းသာကိုမတွေ့ရသေးခင်ဆိုးကျိုးတွေတွေ့ရတယ်သူတော့စေတနာထားလုပ်နေတာထောင်ကြပါဒါတွေဟာမြတ်စွာဘုရားတရားတော်ကိုမှီပြီးတော့လောကမှာမိမိတို့ဘဝကိုထိန်းကျောင်းဖို့နော်ရောမိမိတို့ကိုယ်တိုင်လည်းပဲစဉ်းစားကြည့်တော့တခါတရံကောင်းတာတွေလုပ်နေပြီလည်းမကောင်းပြောခံတယ် ကောင်းတာတွေလုပ်နေတယ်လို့မကောင်းတာတွေ့ကြုံရတယ်ဒါလို့မရှိဘူးလားအေးအဲ့လိုရှိကြတယ်ဘာမှမထူးဆန်းမှုဟေ့ဒါလောကတဘာဝလောကထဲမှာတို့ကပြောနေတာဟုတ်ဗျအမပြောပါဘူးလို့ပြောရင်ပြောဟောယောဂီတို့ကတရားအထုတ်နေတယ်မပြောပါဘူးဆိုရဟန္တာဖြစ်အောင်ကြိုးစားပေါ့ရဟန္တာဖြစ်အောင်မကြိုးစားသေးတာအဲ့ဒါပြောနေတာမတူဘူးလားအဲ့ဒါ ကယ်မပြောဘူးဆိုလို့ရှိရင်ရဟနာဖြစ်အောင်လုပ်ဒါမှလွတ်မှာလေရဟနာဖြစ်ပြီးတော့မလွတ်သေးဘူးတွေ့ရကြုံရမှာပဲအဲ့တော့ကောင်းတာလုပ်နေပြီနဲ့လို့အဲ့ဒီလိုမကောင်းတာလည်းကြုံရတယ်အဲကုသိုလ်ကဆိုးကျိုးပေးတာမဟုတ်ဘူးနော်အဲမှားသွားတယ်ကံတရားပေါ်မှာတန်တရားဖြစ်တဲ့ဟောမြတ်တဲ့စေတနာထားတယ်မေတ္တာလည်းထားတယ် အဲကောင်းတဲ့စေတနာမေတ္တာထားလို့ထောင်ကြတာလားမဟုတ်ဘူးနော်ရောရေဒါအတိတ်တွေကအကုသိုလ်ကံကြောင့်ဖြစ်နေကောင်းတာတွေကကောင်းကျိုးမပေးသေးခင်ကုသိုလ်ကံတွေကကောင်းကျိုးမပေးသေးခင်ဘာပါမကောင်းမှုကိုပတ္တိတွေ့မြင်ရပေ၏တဲ့ဆိုလိုတွေ့ရသေးတယ်ကျိုးပေးဖို့အချိန်မတန်သေးဘူးယောဂီတို့တရားထိုင်နေညောင်းနေကြတကယ်ကြဲခဲနေအောင်နေဟာမျိုးမျိုးပဲ အေးပြက်တယ်ဘယ်မှဆင်းရဲမှုတွေမကြုံပါဘူးလားစေတနာလည်းထားတယ်စိတ်ကောင်းစိတ်မြတ်လည်းထားတယ်အာယုံငါးပါးကာမဂုဏ်တရားတွေစွန့်ပြီးတော့တရားကျိုးသားအဲ့ဒါကိုပဲယောဂဝိညာဉ်ရဲ့ဖြားပြန်ပြီ။ဒါတော့ခါကျတော့ဝေယဝိသတွေပင်မနံပြီ။အားတယောက်နဲ့တယောက်အစင်မပြေတာလေးတွေဖြစ်ပြန်ပြီ။ကောင်းတာလုပ်နေပြီမဲ့လို့ အဲ့ဒီကောင်းတာတွေအကျိုးပေးဖို့အချိန်မတန်သေးခင်မှာသိုးတာတွေတွေ့ရတယ်ဒါကိုပြောတာဟုတ်လားသိုးတာတွေတွေ့တိုင်းလည်းအားငယ်စရာမလိုပြောရကောင်းတာတွေတွေ့တိုင်းလည်းပဲအဝင်မြင့်နေရမလို့သိုးတာတွေတွေ့ပြီလေလို့အဲ့ဒီသိုးတာဟာကောင်းဖို့အတွက်ရှိသည်လို့ဖြစ်တတ်တယ်နော်ကောင်းတာတွေကလည်းပဲအခုဒီတော့ကောင်းနေတယ်ဒါပေမဲ့နောင်ခါမှာသိုးဖို့အတွက်ရှိသည်ပဲ ဒုက္ခကြီးရမတမပဲမျိုးမျိုးလှည့်သားတယ်နော်ယောဂီမျိုးမျိုးလှည့်သားတယ်ဥပမာဆိုပါတော့ဥပမာနဲ့သဘောပေါက်အောင်ပြောတာပါဥပမာမိတို့ဆောင်ဘွဲတွေအောင်လဲလောက်ကန်နေရတယ်အဲကိုလိုချင်တဲ့သူနဲ့ရတယ်ဟာအမနာဝမ်းမဝမ်းသာတွေဖြည်းဖြည်းပြောရရွှင်ရပေါ့လေဆောင်ဘွဲရလဲအောင်လောက်ကလည်းရကိုလိုချင်တဲ့သူနဲ့လည်းပေါင်းရ လောတာကောင်းနေတွေ့အဲ့လိုအကောင်းနေနဲ့တွေ့တိုင်းတကယ်ဝမ်းသာစရာဟုတ်ရဲ့ဟုတ်ပါဘူးဗျာအဆိုးတွေ့ဖို့အတွက်ရှေ့ရအကောင်းတာအဲ့ဒါရောဒီနေ့ညာပြီးတော့ဘုစုခရီးတွေနဲ့အဲ့ဒီပဲကြီးတာတရားကိုစัจတနမလုပ်ပါဘူးဆိုတော့တရားတို့တရားမြတ်တွေရဖို့လွယ်ပါတော့မေတော်ကလည်းသူတို့ခိုင်းတာလို့ ကြီးလာတော့ခွေးမောင်းကြက်မောင်းအဲ့ဒါနဲ့ပဲဟိုလိုလိုဒီလိုလိုနဲ့ပဲခေါင်းနဲ့ရောက်သွားပဋ္ဌာန်းလာပါရတာရကာမုံခန္ဓာရအဲ့ဒါကိုပြီးသွားတယ်ဒီဘဝမှာမတန်ဖိုးတယ်နဲ့လက်သမားကြီးပညာကြာကြာနာနာမရလိုက်တော့နည်းနည်းပါးပါးတော့ရတော့ဆက်ကြာနာနာမရလိုက်တော့အဲသာသနာတော်ကြီးနဲ့တွေ့ရခြင်းနတ်ပါတော့ချို့ကြတော့လောကဓာအဆိုးတွေ့ တဲလို့ဆရာတော်ဆရာရဲ့ဆုံးလုံးဆရာတော်ဆရာရဲ့ဆင်းရဲတယ်ဓမ္မဟာအမြတ်တိုက်တယ်ဟာဒါနဲ့အခုခံရတယ်တဲလို့ဆရာတော်ဆရာရဲ့လောကအဆိုးပဲအဆိုးတွေတခါလဲတရားကျိုးသားလိုက်တဲ့အခါဟောရလူတရားနဲ့ရရသိုးတွေ့ပြီနဲ့လို့လည်းပဲအားငယ်ကြရမလို့အဲ့ဒါတရားဘက်ကိုလှည့်လိုက်အဲ့ဒီအဆိုးဟာကိုယ့်အတွက်အကောင်းဖြစ်သွားဟုတ်တယ်မလား အဲ့တော့ယောဂီတို့လည်းပဲအခုပင်ပန်းဆင်းရဲနေတဲ့လောကကံကမနေ့၃နာရီကျွဲထအာတရားထိုင်ဟဲတစ်နေ့လုံးထိုင်အော်ညကျတော့၈နာရီ၉နာရီဒီများတွေစိန်ကြနေတဲ့အချိန်ယောဂီတို့တရားထိုင်နေရတရားထိုင်တဲ့ယောဂီတို့ပြောတာစိတ်ကြတဲ့ယောဂီတို့ပြောဘူးအဲ့ဒါတရားထိုင်နေ၈နာရီ၉နာရီအဲ့တော့ပင်ပန်းလားယောဂီအဲပင်ပန်းနေအဲ့ပင်ပန်းတာဟာနောင်ကောင်းသားချမ်းသာဘူး ပြောတယ်အခုတော့ပင်မနေတယ်အဲ့ပင်မမှာများတော့နောက်တရားတွေရင်းကျက်ရင်းကျက်ရင်းကျက်ရင်းကျက်တော့ဟောနောက်ကြတော့ခရမညာပုံညာရတို့တရားစခန်းဝင်လို့ပေါ့စဝင်နေရတခါလဲကျိုးသားသွားရလာလာနေတာထိုင်နေစားတာတောက်တာဒလဆက်ရှုမှတ်ဆရာသမားတွေညွှန်ကြားတဲ့အတိုင်းကြောင်းထိုင်ရသွားအသေးစိတ်အမှုရအကုန်မှအကုန်ကျိုးသားဘာမှမဝေပါဘူး မှတ်ဆိုမှတ်တာပဲပြောတဲ့အတိုင်းနားထောင်တာမှတ်တာပဲတစ်ခါပထမတစ်ခေါက်တစ်ခေါက်တုန်းကတော့ဒါတော့နားမထောင်ဘူး။အခုကျွန်တော်ဝင်တော့ပထမတစ်ခေါက်တစ်ခေါက်ဟာကိုယ်အတိလေးရှိတာပဲတောင်းတောင်းသွားလိုက်ရတာ။နောက်တစ်ခေါက်တစ်ခေါက်ပြောလာတော့မရဘူးဟာဆရာမပြောတဲ့အတိုင်းကြိုးစားမှတွန့်ကြိုးတော့တာ။ကြိုးတော့သူများနဲ့မတူပင်ပန်းနေရောကြီး။သွားလာလာတာအမှတ်နဲ့သွားတော့နည်းနည်းပင်ပန်းလား။ ပင်မနဲ့ပင်မနဲ့ဘရုတ်ဘရုတ်နဲ့သွားတဲ့လူကတော့ဘယ်ပင်မမလဲစကားတွေပြောသွားတောင်ကြီးမြောက်ကြီးနဲ့ချောနဲ့ဝင်းကိုတာကိုเจ้าနဲ့ရောက်လဲဘရုတ်ပတိုင်းနဲ့ပြစ်ချဘာမှမှတ်မပါဘူးရှင်ချောနာကိုခုနေရပင်မမတ်သမားတော့ပင်မနဲ့တော်လာလာလဲမှတ်တယ်ကိုเจ้าနဲ့ရောက်လဲမှတ်တယ်ခဏချွတ်တာခဏစီးတာ အားလုံးကျွန်တော်မှတာအားဝေယဝဆာလုပ်ပဲအကုန်လုံးအမှတ်ကလေးခက်ကြဲကြဲခက်ကြဲကြဲခက်ကြဲကြဲနေပြီးစိတ်စိတ်စိတ်စိတ်စိတ်စိတ်ကြဲရကနေစိတ်စိတ်စိတ်စိတ်စိတ်စိတ်နောက်ကြတော့ပုဂ္ဂလဗျာပါရမဟုတ်တော့လုတ်ပြီးတော့မှားရတာမဟုတ်တော့ရောကြီးသူကသူတခါတည်းနဲ့ဟိုဆက်များလို့ automated အလိုလိုမှာပြီးသားမှာပြီးသားမှာပြီးသားမှာပြီးသားမှာပြီးသားစိတ်ကလည်းတခါတည်းဝမ်းမြောက်ဝမ်းသာကြီးဖြစ်တာတော့မဟုတ်ဘူး စိတ်မဆင်းရဲဘူးစိတ်ကအေးချမ်းစိတ်ကအေးချမ်းနေတဲ့ယောဂီတို့ဘာဖြစ်လို့အေးချမ်းနေမှထင်လဲအေးလောဘဒေါသတွေမဝင်ဘူးလေဟုတ်ကဲ့မလားသမာဓိအကြီးကျယ်မရဘူးထားလောဘဒေါသတွေမဝင်ဘူးသူမှတ်ဖို့အလုံးကဆက်တာပြီးဟိုကမှဟိုကပြီးဟိုကမှဟိုကပြီးဟိုကမှအလုံးကဆက်ရတဲ့မှာလျှောက်စိတ်ကူးရင်တရားလေတဲ့တိုက်အိမ်ဆောက်เสียမှရှိတော့ ဟိုတွေးဆွေးဒီတွေးဆွေးမလာတော့ရှင်ရလာတော့လေရောရောတရားသမားပြီနဲ့အမှတ်မဆက်ရင်တွေးတာဆွေးတာရှိတယ်နော်ရောရောကိုယ်တိုင်မရှိဘူးလားရှိတယ်ရှိတယ်အလုံးမလုံးကပိုးဆိုးသေးတယ်အလုံးလုံးတဲ့သူတွေကအလုံးလုံးနေရတော့တွေးဖို့ဆွေးဖို့အချိန်မရအောင်ညအိတ်တော့မှပဲတွေးကြဆွေးကြလုံးလုံးနေရတော့ပတ်သက်ရဘူးဒီမှာအလုံးမလုံးရတဲ့ပုဂ္ဂိုလ်ကလက်ဆေးစားတဲ့သူကတရားမမှတ်လို့ရှိရင်တော့ အဲ့ဒါအလကားနေအကုသိုလ်ဖြစ်ဟိုတွေးလိုက်ဆွေးလိုက်ဒီတွေးလိုက်ဆွေးလိုက်ယူထားလိုက်လို့အဲ့ဒါအမှတ်ဆက်တဲ့အခါကျတော့တွေးတရားဆွေးတရားကိုအချိန်မရတော့ကိုယ်နဲ့ကိုယ်ရဲ့ဆိုင်နဲ့ဆိုင်နဲ့ထိုင်နဲ့ထိုင်နဲ့ထိုင်နဲ့ထားတယ်ရှင်မမှတ်နိုင်သေးတော့ပထမဒီတိုင်းမှာနောက်ကြရှင်လေးတွေပါမှတ်တယ်နောက်ကြတော့ကိုယ့်ကိုယ်ကိုကြည်ညိုလာတယ်ရောကြီးလူများတွေကြည်ညိုတာမကြည်ညိုတော့ဘေးချိတ်တာအမှတ်တွေဆက်ရတာတော့ ခဏစီးတာတော့မှမှတ်ပြီးသားဖြစ်မတွေးတွေးတော့မှတ်ပြီးသားဖြစ်ဟာစိတ်ကြီးဘလို့ဖြစ်ပုံတယ်လဲကိုယ်ကအံ့ဩဘလို့ဖြစ်ပုံလဲစိတ်ကြီးအကုန်လုံးမှတ်မိဘာမှအပြင်မရောက်တော့သူအထုတ်တော့မှလည်းဒီလိုပဲဒိုးကြီးဒိုးကြီးနဲ့ဒိုင်းဒိုင်းနဲ့ကြားတယ်ပထမတော့အဲ့ဒါဟိုနားထောင်နေတာနောက်ကျတော့ဘာမှနားမထောင်တော့ဒိုင်းကြားတယ်မှလိုက်တာပြီးရော 88အရေးခင်းတော့ဒုမာကြီးတာကြီးမှာတရားဝင်အဲ့တော့အကုန်မှတ်နိုင်တယ်ဟိုလည်းမှတ်ပေါ်ရမှတ်ကြားရင်လည်းမှတ်နေလည်းမှတ်ဝိရလည်းမှတ်ဆန္ဒလည်းမှတ်ဟာအမှတ်ကဆက်လောကကြီးနဲ့တစ်ဖြည်းဖြည်းအဆက်ပြတ်လောကကြီးကြောင့်ဘာမှစိတ်ဝင်စားတော့ဘောင်းနိုင်ဆိုတော့ဘာမှစိတ်ဝင်စားမှတ်နေရတာဘုရားဓမ္မစိတ်ထဲမှာအားရကျင်တဲ့ဘာလဲအမှန်တရားတွေသိရတယ် အားရခြင်းနဲ့အမှန်တရားတွေလေးရောရည်သဘောတွေပဲပြောင်းလဲနေတာပဲပြက်နေတာပဲအစိုးမရဘူးအမှန်မလားအဲအဲကိုယ်တိုင်လို့မှကိုယ်သိရရောစာဥဖတ်တယ်မသိဘူးဟောအနိစ္စဒုက္ခအနတ္တဟုတ်လိုက်တာမှန်လိုက်တာမှန်လိုက်တာအမှန်တန်မှန်တာပဲမတိုင်းမတိုင်းမတိုင်းဒီလိုရှင်မာသီဆရာတော်ဘုရားရဲ့ မြတ်စွာဘုရားတို့ဟာကြီးညိုတဲ့စိတ်တွေမျက်ရည်တွေတောင်ကြတယ်ကြီးညိုတာကြီးညိုတော့အားကြီးတော့မျက်ရည်တောင်ကြတယ်မှန်တော့အားကြီးဟုတ်လိုက်တာမှန်လိုက်တာဟုတ်လိုက်တာမှန်လိုက်တာဒီနည်းကိုဘယ်လိုပြောတကဘာလုံးပြောပြောဘာမင်းအကြီးမှန်တာဘာရမှာလဲအဲပြောတဲ့လူကမလုပ်ဘူးလို့ပြောတာတော်ရတယ်လူတွေမဟုတ်နတ်တွေပါပြောရတယ်တကယ်လို့ရင်တကယ်ရတယ်ကွာမင်းတို့မလုပ်ဘူးလို့ရှောက်ပြောနေတာဘယ်လိုပြောလို့ရလဲ တကယ်ကိုမှန်ကန်ငါဘာများတော့ပြညတ်ပေါ်မရောက်တော့ပရမတ်ရှိရောက်သဘောတွေလောက်ချတဲ့သဘောတွေတောင်းတဲ့သဘောတွေတင်းတဲ့သဘောတွေဘူးတဲ့သဘောတွေအေးတဲ့သဘောတွေမလို့ကလည်းမိနာပဲမတိုင်းမတိုင်းကမိနာပဲကြွားတယ်လှမ်းနေချတယ်ကြွားတယ်လှမ်းနေချတယ်ကြွားတယ်လှမ်းနေချတယ်အားတစ်ခါလေးကျကိုးတော်ကိုတော့ကြွားတယ်လှမ်းနေချတယ်ထိတယ်ဖိတယ်ကြွားတယ်လှမ်းနေချတယ်ထိတယ်ဖိတယ်ဟာမှတ်ရဆက်ဖောင်းနေဆိုလည်းဖောင်းနေဖောင်းနေဖောင်းနေဖောင်းနေ

ဘာမှဒီမဲ့ပူတရားပင်တရားတွေမဝင်တော့ရသဘောကြီးပဲဆက်သွားတယ်အဲ့ဒါဘာလဲဆိုတော့ပင်မခံပြီးကြိုးစားအားထုတ်ရင်ချက်ချင်းကြိုးရဟုတ်လားဘုသောတော်ကလေးလာထိုင်တာရှုမှတ်တာပင်မနေရောဓမ္မဥဒ္ဒသွားလို့မတူဘူးပင်မနေပင်မခံပြီးတော့ကြိုးစားတော့နောက်ပိုင်းကျတော့အမှတ်က ပုဂ္ဂလဗျာပါဒမဟုတ်တော့ဓမ္မဗျာပါဒတရားသူတော်သူဆောင်ပါတယ်မအားကောင်းပါမအားကောင်းလာတဲ့အခါကျတော့ဉာဏ်ပညာတွေကပွင့်နေတာမှန်တရားတွေပဲသိတယ်မှန်တရားတွေသိလာတော့လောကအကောင်းရဲ့ကြုံလည်းပဲမတုံ့လို့တော့ဘဝင်မမြင်တော့ဘူးပေါ့ဗျာဒါတော့အနိစ္စဒုက္ခတွေပဲမလားအဆိုးနဲ့ကြုံလည်းပဲအဲအနိစ္စဒုက္ခလည်းဝင်းနဲ့ပက်လက်မဖြစ်တော့ အဲ့တော့ဒီအမှတ်ကြီးတဲ့လို့ပေါ့ဒီမှာတရားတွေအားကောင်းနေတော့ထောင်သွင်းကျင်းချရတဲ့သူတန်ကြိုးတွေပါရင်းနဲ့ထုတ်ထားမှာပေါ့ထုတ်ထားသိစင်းရမှုဖြစ်ဘူးသူမြတ်စွာဘုရားရဲ့တရားတွေညာထားတော့ဒေါနိတော်မန္တိကာရအမှန်အပ္ပရာရှိမှအလုံးစုံရမှန်သူ့ကိုဘုံချောလို့ဘယင်ကြီးကထောင်သွင်းကျင်းချတယ် ဟောယောနိသောမနတိကာရရှိတဲ့လူကြတော့ဘယင်ကြီးလည်းစိတ်မဆုံးဂုံးတိုက်တဲ့အမတ်တွေလည်းစိတ်မဆုံးယောနိသောမနတိကာရနော်ဟောဒီအမတ်တွေဂုံးတိုက်လို့ဘယင်ကြီးကငါ့ကိုထောင်သွင်းပြချအပြစ်မှာဆိုလို့ရှိရင်ငါကောင်းကောင်းတရားမှမနိုင်ဘူးအလုပ်တရားအများကြီးလေဟိုထောင်နေဆိုတော့အေးဆွေးတဲ့တရားမှိုက်ဟောတို့ကငါကျေးဇူးရှင်တွေပဲတရားမှတ်ဖို့အတွက်ငါ့ကိုဆောင်ရွက်ပေးတာပဲ အဲ့ဒါဘုရားတရားတွေနဲ့တရားတွေအားထုတ်လို့နှလုံးသွင်းမှန်တာမလားရောကြီးတရားမနာတရားအားမထုတ်ကြလို့နှလုံးသွင်းမှန်မှဘယ်မှမလဲနှလုံးသွင်းနေမှားမှာပေါ့မင်းတို့နေဦးပေါ့ကွာငါထွက်လာတော့မင်းတို့သိမယ်လို့ဖြစ်မှာဟုတ်တယ်မလားအဲအခုတော့ကျေးဇူးရှင်တွေပဲသူတို့ပြုလို့ပြုလို့ငါတရားကောင်းကောင်းရှုမှရပြီဟေးဆိုသူတို့မေတ္တာဘယင်ကြီးလည်းမေတ္တာပို့တယ်ဘုံတိုက်တဲ့အမတ်တွေလည်းမေတ္တာပို့တယ် တကယ်ကိုစေတနာနဲ့ပို့တာရောရီတို့စေတနာနဲ့ပို့တာဟိုရထဲတော်တည်းပုံမြင်နေလို့ပေါ့ဗျာကြက်ခိုးစားတယ်ကြက်ခိုးစားတဲ့လူကျမ်းမာပါချမ်းသာပါဆိုအမှကြက်ရိုးစုသေးသေးကြတယ်အဲ့ဒီစိတ်လုံးမဟုတ်ဘူးဟဲ့လားအဲတကယ်ကိုစေတနာမေတ္တာနဲ့သူတို့ကြောင့်အေးအေးဆေးဆေးတရားအထုတ်ခွင့်ရတာဟုတ်ဗျာဟုတ်တယ်မလားတို့လည်းလည်းကျေးဇူးရှင်တွေမရှိဘူးလားပစ္စည်းလေးပါထောက်ပံ့နေတဲ့ ဒကာဒကမတွေကျေးဇူးရှင်တွေပေါ့တဲ့သူတို့ထောက်ပံ့ဆေးဆရာဝန်တွေလည်းဝိုင်းဝန်းထောက်ပံ့တော့တို့အေးစစ်စစ်တရားနာတရားအထုတ်လို့ရတာမလားအေးအဲ့ဒါတွေတို့ကမေတ္တာပို့ရမယ်တဲ့အာမေတ္တာမရပါဘူးချမ်းသာကြပါတရားဆက်လက်ကြီးညပါလေလောလဆက်လက်ကြီးညပါလေရှင်ရဲ့ဆက်လက်ကြီးညပါလေနှလုံးစိတ်ဝမ်းအေးချမ်းကြပါမေတ္တာပို့ပါအဲ့လိုမေတ္တာပို့တော့တာမန်လူတွေမှာဒေါသဖြစ်မဲ့အရာ ဒေါသမဖြစ်တဲ့နဲ့နှလုံးစိတ်ဝိုင်းအေးချမ်းတော့ဟောလုံးစိတ်ဝိုင်းအေးချမ်းတော့တမာတိမြန်မြန်မရဘူးလားဗျာဟောတမာတိမြန်မြန်ရတယ်ဆိုအဲ့တမာတိကိုအခြေခံခန္ဓာကိုယ်ဉာဏ်ဆိုင်အဲ့ဒါကျွန်တော်ကြိုက်တာခဲတာပေါ်ရပေါ်ရပေါ်ရရှုမှတ်မယ်ဆိုရင်ခဏိကတမာတိခဏိကတမာတိနဲ့ရုပ်တည်တဲ့နေကြောင်းကြီးကျိုးတွေဖြစ်ချင်းပြက်ချင်းတွေကြာရင်မြင်မလားဟုတ်လားဟောမြင်လာတယ်ရောရလို့ နာရှုလိုက်တော့ဟောဖြစ်ဖြစ်ပြင်းပြင်းအတူတူပြောမယ်ဆိုရင်အပြည့်ပြင်းပြင်းနေပေါ့ဗျာဒါမြန်မာများတဲ့အခါကျတော့ခန္ဓာကိုယ်ကြီးကိုမုံဒါလည်းညှိဝေးလာတန်တရာကြီးမှာမနေကျွန်တော်ဒီခန္ဓာရှိလို့ဒီဒုက္ခတွေတွေ့ရတာမလားရောတို့ကကိုဗစ်ယောဂတွေတွေ့တယ်ဘာဖြစ်လို့တွေ့ရအဲခန္ဓာရှိလို့ကိုဗစ်တွေဘယ်လိုလုပ်ကြလဲဘာညာလုပ်နေလဲဘယ်လိုလုပ်လို့သူ့တိုင်းနဲ့သူ့ကံပဲ ဒုက္ခန္ဓာရှိလို့တို့ဒီဒုက္ခတွေ့ရသူများပြက်လားကိုယ်ပြက်အာနောက်တနည်းဘယ်လိုပြက်ပါဝိဇ္ဇာတဏှာရဲ့ဝိဇ္ဇာတဏှာရောက်ခန္ဓာရခန္ဓာရတော့ကိုယ်ပြဖြစ်ဒါလို့မလားရောအေးအခုလောလောဆယ်ဖြစ်တာကိုပြောတာပါမျိုးစုံပဲဖြစ်ကြတာပဲအဲ့တော့ခန္ဓာရဲ့အဖြစ်တွေအမှန်တရားတွေသိကြတော့တဏှာရင်းမှာမနေကျင်တော့ဘူးလာတယ် မိမိပါများပြီးဆက်အားထုတ်တဲ့အင်းကြီးညီမြထက်တန်တဲ့အခါကျတော့ဟောအဲ့ဒီထောင်ထဲမှာကိုပဲသောတပတ္တိမဉ္ဇဏ်ပူဇဏ်ရတယ်။ကဲတရားနာတရားအထုတ်ရတဲ့အကျိုးဟာအမတန်မကြီးမားဘူးလားဗျာ။ဒီမှာကြီးရတရားမနာတရားအားမထုတ်လို့ချင်းစိတ်ဆိုးစိတ်ပြေလည်းဖြစ်မယ်အာဟုလိုလည်းများမယ်။မဉ္ဇဏ်ပူဇဏ်ရဖို့ဝေးအပယ်လေးပါးတော့ကြာနေပြီ။ဟုတ်တယ်မလား။အခုသူအသက် အပြစ်မှနေစဉ်ခါတော့ထောင်မကြခင်တော့တရားနာတရားအထုတ်တရားနာတရားအထုတ်တရားနာတရားအထုတ်တိုင်းပြည်ပြည်သားတွေပေါ်လဲစေတနာမေတ္တာထားပြီးဆောင်ရတော့ဟောချက်ချင်းအကျိုးပေးတယ်အလုံးသွင်းရမှန်းပြီးတော့စိတ်ချမ်းသာတာနဲ့တရားအထုတ်တရားတို့တော့မညာပုံညာရအမတ်တကူမက်ညာပုံညာနဲ့တကူရှင်ဆိုကြောင့်ဘယင်ကြီးရတဲ့သဘောပေါက်ဒီမှာကြီးကောင်းအောင်မမလုပ်ပေးတယ်အလုံးအလုတ်ကန်းကြိုင်ကန်းတွေကအရှင်းပြေတယ် သူတို့ကြတော့ဘာမှလည်းကောင်းကောင်းမလုပ်နိုင်ဒါငါအထင်မှားတာပဲအမှန်ကြီးကိုအမှန်တိုင်းနေသွားလို့ဓမ္မလွတ်စေရာဥနှစ်ဆတိုးပြီရမ်းခါရဲစုတက်ဒီလည်းချတယ်အိမ်မပြန်သေးဘူးဖျားစီညင်သွားတယ်မြတ်စွာဘုရားကျေးဇူးကြောင့်သူတရားဥပဒေမြန်ရတာမလားအေးမြတ်စွာဘုရားရှိသွားပြီးပူဇော်တယ်တဲ့မြတ်စွာဘုရားတင့်လို့ပဲဟိုလုံးကငါတို့လည်းပဲဒေါရန်ဆိုးရနေပြီးတော့ ဒီလိုပဲအကောင်းတရားရခဲ့တယ်ဆိုတာအတိတ်ကလည်းမြတ်စွာဘုရားပြန်ဟောတာရှိတယ်အဲဒီမျိုးဒီနေရာပဲထားလိုက်ပါအဲ့ဒါဘာကြောင့်လဲစေတနာမေတ္တာအားကောင်းတော့သစ္စာရားကိုသိသွားတယ်စေတနာမေတ္တာထားပြီးအများပေါ်မှာဆောင်ရွက်တော့ဒုက္ခသစ္စာကိုပိုင်းပိုင်းခြားခြားသိတယ်သမုဒိယသစ္စာကိုအဲပယ်တတ်နိုင်တယ်မေဃသစ္စာကိုဘုရောဒသစ္စာကို 我在那边。 စ္စာခွန်ကောင်းလွန်ပြီးသောနောင်ခါကာလ၌ပစ္စတေယညောင်းဆောင်လေလျောင်းရာဖြစ်သောနောင်ခါကာလ၌ဝိပတိတာရိနောရှေးရခင်ခါကအာမထုတ်ခဲ့ရလေခြင်းဟု၍ရှေးရခင်ခါကမဉ္ဇဉ်ဖုန်ဉ္ဇဉ်တွေရသည့်အထိအာမထုတ်ခဲ့ရလေခြင်းဟု၍နှလုံးမသားရခြင်းသည်မာအဟုဝဒမဖြစ်ကြပါစေကုန်နှင့် ဗျာဤကဲ့သို့တတိပိယယင်းဒီအမာကံသုသူထိုထားမြတ်စွာဘုရားတို့ဤဥသာသနီဆုံးမဖြစ်ပါ၏အနုသာသနီလိုရင်နှုံးပြထုံများဖြင့်သုံးညပဲစေဆုံးမတော်မူချက်ပါပေသည်အလုံးကြကြသမျှ